ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမိုးကုတ်မြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင် ရှေ့ရက်12လ59ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောကာမ6မျိုးတရားတော်အဘိညာဉ်နဲ့ကြည့်လိုက်ရှေ့လေကဘာလေးကြည့်လိုက်အဲငါဘာဖြစ်ခဲ့တယ်ငါဘာဖြစ်ခဲ့တယ်သူ ဥမာကကိုမြင့်တို့မောင်နိုင်တို့ခန္ဓာကိုယ်လည်းနောက်ဆက်ဆက်ဆက်ဆက်ကြည့်လိုက်ရင်ဘာဖြစ်ခဲ့လဲဘယ်ဘဝဘာဖြစ်ခဲ့လဲဘယ်လိုသိခဲ့ဘယ်လိုကြည့်ခဲ့ဘယ်လိုကောင်းစားခဲ့ဆိုတဲ့ရှားပြီးဒီကလည်းကြည့်ကြည့်ပြီးဒီကရမှာသူဟာငါလည်းလေလောကီနဲ့တော့မပြီးသေးဘူးလောကီမှာတော့ပြန်ငါအခုတန်းပေါ်အောင်ဝဲမြင်တာပဲဆိုတော့မာနာလေးကပါလာမှန်ပါလောကီမှာတော့တန်းကုန်မြင်တဲ့အတွက်မာနာလေးပါလာ အဲ့ဒီမာနပါကြောင့်သူကမသိဘူးမသိဘဲနဲ့သူဒီတခါတည်းခန္ဓာကိုယ်ရဲ့အဖြစ်ပြက်တယ်ကြိုးစားလိုက်တယ်ကြိုးစားလိုက်တဲ့အခါကျတော့ငါတို့မြင်ကြတဲ့ပုဂ္ဂိုလ်ဘယ်နဲ့ရောက်မရပဲရှိရမယ်တလောက်ကမရှိကဘာနောက်ကဘာတွေကိုပုဂ္ဂိုလ်တ attva တိုင်းကြည့်လိုက်မယ်မြင်တာကြီးပဲကိုเจ้าကြည့်ပြန်လဲနောက်ပိုင်းကဘာဖြစ်ခဲ့တယ် ရှေ့ပါပြလိုက်ဦးမှဆိုရယ်ကုန်သိနေတာပဲဒီလိုမြင်ကျတဲ့ဘက်ကဘယ်နဲ့ကြောင့်အာသောကုန်ခံနိဗ္ဗာန်ကိုညာနဲ့မကောင်းနိုင်ပဲရှိရမလဲလို့စိတ်ထဲမှာအောက်မေ့ပြီးဒီကလာအထုတ်လိုက်ပြပြဒီဘက်အထုတ်လိုက်တယ်လို့ဒကာဓမ္မတွေမှတ်ပါအထုတ်ရတာဖြစ်ဖြစ်ဒီဘက်ဘယ်သူပုဂ္ဂိုလ်မဆိုပေါ့လေဘယ်ပုဂ္ဂိုလ်မဆိုဖြစ်ခန္ဓာကိုယ်ကြီးဖြစ်ပြပဲအထုတ်ပြရတာကြီးပဲ အဲ့ဒီလိုအားထုတ်လိုက်အားထုတ်လိုက်တဲ့အခါကျတော့အာရောဂုံခန်းနဲ့နိဗ္ဗာန်ကိုမျက်မှောက်ကိုမပြုတ်တယ်ဒုက္ခချုပ်တဲ့နိဗ္ဗာန်ကြီး तू မမြင်ဘူးဒုက္ခချုပ်တဲ့နိဗ္ဗာန်ကြီး तू မမြင်တာဒကာဓမ္မရဲ့စောစောကစဉ်းစားတယ်လောကီမန်တဲ့ပြီးဒီကလာနေတဲ့အတွက်မရတာမှန်ပါပါသဘောကျလားလောကီမန်တဲ့နေပြန်လို့ရှိရင်လည်းမရဘူးလို့မှတ်ပါမှန်ပါ အဲမာနပင်လေးမဖို့တားမြစ်တဲ့အဲပါတယ်လို့ပဲမှတ်တာပေါ့မှန်ပါပါကမ္မသဏ္ဍာန်နိဗ္ဗာန်ဆိုတော့လောဘလောဘဆိုတာမာနနဲ့လည်းတွဲနေတယ်မှန်ပါပါအဲ့ဒါကြောင့်ဩမာနလည်းမှန်လင်းတဲ့အထုလို့ရှင်းဖြင့်မရပါလားဆိုတာလေးလည်းဒီချက်မှတ်ပါမှန်ပါဒါပြန်မာနနဲ့အထုတယ်မရပါဘူးအဲ့တော့ဘုန်းကြီးဓမ္မတွေအထုစေခြင်းတာက ဒီပုဂ္ဂိုလ်မရတာထောက်လိုက်တော့အနိယကပါရမီပြည့်ပြီးတော့မှမာနခံနေလို့လောကီမှာမြင်ကျယ်ပြီးဒီကကနေတာနဲ့မာနခံနေလို့မရတာလေအခုတိက္ကတိပိုင်အငုတ်ထုံမှာသေသေးချာချာဟောတာအဲ့ဒါလုံးလုံးတဲ့ခါကြရလို့ရှိရင်ဖြင့်ခန္ဓာကိုယ်ဖြစ်ဖြစ်ဒီရှုပြီးစိတ်ဓာတ်ရှုနေတဲ့အခါမှာမာနမပါကြပါရင်နဲ့ဆိုတာကိုလည်းပြောလိုက်မှန်ပါပါငါကဲဆိုပုဂ္ဂိုလ်ဘယ်နဲ့ကြောင့် မရပဲရှိရမလို့ဆိုပြီးကြလားမာနနဲ့လုပ်လို့ရှိရင်မရဘူးလို့မှတ်ပါမှန်ပါဘူးဒါရှင်ရှင်သရိပုတ္တရာသူလျှောက်တယ်တပိတော်ဗျာတဲ့ကဘာရေလျှောက်ပြီးကြလားကြည့်ပြီးကြလားဘိညာဉ်နဲ့ကြည့်ပြီးကြလားခိုင်းတာနဲ့မပြီးသေးဘူးယုံနာဖြစ်တဲ့တွေငါရှုံးမှပဲဆိုပြီးရှုလိုက်တဲ့အခါမှာတပိတော်ဟာအာသောကုန်ခန်းနဲ့နိဗ္ဗာန်ကြီးကိုမမြင်ရပါဘူးခင်ဗျာဆိုတော့မရဘူးပြောရတဲ့ ပြီးဒုတိယတခါကြီးတော့ကမရခြင်းမရဘဲနဲ့နေရမလို့ဆိုပြီးဒီတော့ပုံမှုပိရိကရာကြိုးစားလိုက်ပြန်တယ်ဗျာတဲ့ဘယ်နဲ့ကတဲ့ပုံမှုပိရိကရာကြိုးစားလိုက်ပြန်တဲ့အခါတပိဒါသတိလည်းရှိပါတယ်သမာဓိလည်းရှိပါတယ်ပတ္တိဆိုတဲ့စိတ်ကိုငြိမ့်စိတ်ငြိမ့်လည်းရှိပါတယ်သူကလည်းလုံးလဝိရပြင်းပြထန်နဲ့သတိသမာဓိ ကျိုးစားလိုက်ပါတော့ရိယာကိုလုံးလုံးမမ်းမမ်းပဲကျိုးစားလိုက်ပြန်တယ်တပည့်တော်မရပဲဖြစ်ပါတယ်ဗျာခဏကမာနကြောင့်မရဘူးနော်အခုဝရိယလုံးလုံးမရဘူးလို့မှတ်လိုက်ဒါနဲ့တပည့်တော်ဆက်ပြီးစဉ်းစားပြန်ပါတယ်ဗျာတဲ့ဩနာခဲ့တဲ့ပုဂ္ဂိုလ်ကဘယ်နဲ့ကြောက်အာရောဂုံကတဲ့နိဗ္ဗာန်ကြီးကိုညာဖြင့်မမြင်ပါလိမ့်မလဲမငန်းနိုင်ပါလိမ့်မလဲ ဆိုပြီးတပည့်တော်ဆက်ပြီးကြိုးစားပြန်တယ်ဗျာတဲ့ဘယ်နဲ့ကြောင့်မမြင်ပါလိမ့်မလဲဆိုပြီးဆက်ကြိုးစားပြန်မရတာပဲဒါကုက္ကုစခံဘယ်နဲ့ကြောင့်မရပါလိမ့်မလဲဆိုတဲ့ကုက္ကုစကလည်းလုံရင်မတ်တန်နဲ့ဘယ်နဲ့ကြောင့်မရပါလိမ့်မလို့ဆိုတာကိုလည်းမထည့်ရဘူးမှန်ပါဒီသုံးချက်ကိုသေချာမှတ်ပါလားရှင်တို့ရှင်တို့ကအထုတ်လို့မရဘူးမှန်ပါဒါရင်ဒါဖြင့်ဒိဋ္ဌိဆိုလို့ ဒိဋ္ဌသောတဆိုတဲ့ဘိညာဉ်တွေရပြီးဒီကာလဩငါရောတဲ့ပုဂ္ဂိုလ်ဟာဘယ်နဲ့ကြောင့်မရပဲရှိရမလို့ဆိုပြီးဒီကရဏကလောကီအမြင်အမှန်တန်ကျဲနေတဲ့ပုဂ္ဂိုလ်ပဲဆိုပြီးလောကီကနေမာနတက်ပြီးဒီကလာဥပဒနာဘက်ကိုကူးလိုက်ပါလေ သမထကနေဥပဒနာပဲကိုယ့်ရဲ့ကျန်တော့ဟိုမှန်ကတဏှာကြီးပါပြီးဒီကရနေတဲ့အတွက်လဲတင့်နံပါတ်မှာလဲမရဘူးလို့မှတ်လိုက်မှန်ပါပါဒါပြန်မာနခံနေလဲမရပါဘူးအထုတဲ့ပုဂ္ဂိုလ်တွေအတွက်မှာပဲအရေးကြီးတဲ့သုံးလုံးကိုသင်ပေးပြီဆိုတော့မှတ်ပါမှန်ပါအထက်တမဲ့ပုဂ္ဂိုလ်များလည်းထိုးတူပဲဒါပိုင်မရဘူးဆိုတော့မှတ်ပါနော်။အောင်ညာလည်းမရနိုင်၊ဆင်းညာလည်းမရနိုင်လို့မှတ်လိုက်တာပေါ့။နောက်ကြတော့ ကဲတော့ဝရိယညံ့တယ်ထင်ပြီးဒီကာလကိုမြင့်တို့မောင်းနေလို့ဝရိယပုံပြီးကြိုးစားလိုက်ပြန်နော်မှန်ပါဘူးကြိုးစားလိုက်ပြန်တော့လေအဲဒီပြန်တတိတွေကနေရာကြပါရဲ့သမာဓိတွေလည်းနေရာကြတယ်လေသူစိတ်ထဲမှာချမရဲ့ကာယပတ္တိစိတ်တပတ္တိလည်းရပါရဲ့သို့တော့အာသောကုန်ခန်းတဲ့နိဗ္ဗာန်ကြီးအာရုံပြုနိုင်တဲ့အခြေအနေရောက်မရဘူး မှန်ပါဒါကဝရိယကြောင့်သွားလို့လို့မှတ်လိုက်စမ်းမှန်ပါဒါနဲ့သူစိတ်ကကျိုးတယ်လေရှင်တို့လည်းကရှင်သာရိပုတ္တရာရှောင်းနေတာတော့ဓမ္မတို့မှန်ပါဘယ်နဲ့ကြောင့်မရပါလိမ့်မလဲပုဂ္ဂိဆဝင်လာတယ်ပေါင်းနေမှန်ပါဘယ်နဲ့ကြောင့်မရပါလိမ့်မလဲဒါပါပါလိမ့်ပုဂ္ဂိဆ ပုဂ္ဂိုလ်ဆောင်ဝင်လာပြီဒီခါဆက်ပြီးကြိုးစားလိုက်ဘယ်နဲ့ကြောင့်မရပါလိမ့်မလဲဆိုပြီးဆက်ကြိုးစားပြန်တော့လေကုက္ကုဆခံနေတာနဲ့ပဲအာသောကုန်ခန်းတဲ့နိဗ္ဗာန်ကိုညာဖြင့်မမြင်နိုင်ပဲဖြစ်ပြန်တယ်ဘယ်နှခုရှိတော့သုံးခုရှိတော့ဒါဖြင့်မာနဥဒိစ္စကုက္ကုဆာဘယ်နှခုပါလဲမာနပါရင်လည်းမရဘူးတော့တရားတော်မှာဥဒိစ္စဖြစ်နေတယ်မရပါဘူး ခိုးကုသဝင်လာရင်မရဘူးသဘောကျ။ကောင်းပြီဒါလည်းမက်ဖို့တမ်းမြင့်တဲ့တရားသုံးခုမာနဥဒိစ္စကုက္ကုစာမှတ်သားနော်။ငါခဲ့တော့ပုဂ္ဂိုလ်ဘယ်နဲ့ငါခဲ့တော့ပုဂ္ဂိုလ်ဘယ်နဲ့ကြောင့်မရပဲရှိရမလဲလို့မာနပြင်းပြန်မာနကြီးထောင်းနေပြန်လဲလောကီကံကိုအာကုပိမာနတက်ပြန်တယ်မရဘူး။မှန်ပါဘူး။ဥပဒနာကူးလို့မရဘူးတဲ့။မှန်ပါဘူး။ ဝရိယတွေလွန်ပြီးဒီကလာပို့အကျိုးစားလိုက်မဲ့ဆိုပြီးသူတကူလည်းပို့လိုက်ပြန်လို့ရှိရင်လည်းဒကာဓမ္မတို့မရဘူးဝရိယကြီးအစွန်းထွက်နေတယ်မရဘူးရှင်းလားရှင်းပါဩဘယ်နဲ့ကြောင့်မရပါလိမ့်မလဲလို့ဆိုတဲ့ဘယ်အကြောင်းကြောင့်များဘယ်လိုဖြစ်လို့မရပါလိမ့်မလဲဆိုတဲ့ကုတ်ကုဆာလည်းမလာပါဘူးနဲ့မှန်ပါဘယ်ဘယ်နဲ့ကြောင့်မရပဲဖြစ်နေပါလိမ့်မလဲဘယ်နဲ့ကြောင့်ဆိုတဲ့ကသူကုတ်ကုဆာမရှိသေးဘူးလားရှိပါဘူး အဲဘယ်နဲ့ကြောင့်မရပဲရှိနေပါလိမ့်မလဲလို့ကုက္ကုစဝင်နေပြန်လို့ရှိရင်လေဖြစ်တဲ့တော့တို့မှာပဲတဲ့ဒကာဓမ္မတို့နိဗ္ဗာန်တော့မရဘူးဘယ်နှခုရှိတော့သုံးခုရှိတော့အဲတက်နံပါတ်ကဗါတဲ့မှန်ပါနဲ့နံပါတ်ကသုံးနံပါတ်ကပုဂ္ဂုစာအဲ့ဒါအောင်းတော့လည်းမရနိုင်အထက်မဲ့ကိုရပြန်လို့လာပြန်လဲဒီသုံးခုတစ်ခုခု လွန်ကဲနေပြန်လို့ရှိရင်လည်းမရနိုင်ဘူးဆိုတဲ့ဥစ္စာကိုလေယနေ့ရှေ့ပိုင်းမှာဒကာရမတွေအထုတ်တဲ့ပုဂ္ဂိုလ်တွေမှာဩမရလို့ရှိရင်ဖြင့်ဒီသုံးခုတစ်ခုခုဖြင့်နှောက်ရှက်ရှိဖို့ဆိုတာဘုန်းကြီးဒကာရမတွေလေးစားစွာနဲ့ပဲမှတ်သားထားရမယ်မှန်ပါပါမာနရဲ့အဲမာနက ထောင်သွားတာနော်ဥဒိစ္စကဒီခါဝရိယတော်များတော့ပြန့်လာသွားမှန်ပါဗျာမာနကသူဒီသူ့ကိုယ်သူအထင်ကြီးမှုမာနဆိုသူကိုယ်သူထင်ကြီးမှုမာနာအထင်ကြီးရနဲ့မရပြန်တော့ဝရိယကပိုလုတ်ပလိမ့်သဘောကျအထင်ကြီးရနဲ့မရပြန်တော့လေဝရိယဝရိယရဲ့ပိုလုတ်တော့လေသမာဓိကညံ့တော့မှာပဲမညံ့မညံ့ဘူးအဲဒါတော့ညံ့တော့ကြောင့်လေ မောင်နိုင်ခုနဲ့ရှင်နုဒ္ဓရာမှာကိုမြင့်တို့မရဘူးတဲ့မှန်ပါဘူးပါဠိတော်ပါဠိတော်ဒကာရမတို့လည်းလေးလေးစားစားမှတ်သမ်းပါမှန်ပါဘူးနောက်ကြတော့ဒကာရမတွေအားထုတ်ရင်လည်းဒီစိတ်ပေါ်ရတယ်နော်ဘယ်နဲ့ကြောင့်သူများတော့ရကြတယ်ငါဘယ်နဲ့ကြောင့်မရပါလိမ့်မလဲဘာထင်ကြဟုတ်ပါဘူးသူများရရသွားကြတယ်ဘုန်းကြီးရှင်မနေပြီးအားထုတ်တာအဲဒုက္ခချုပ်သွားကြတယ် နော်တော့ဘယ်နဲ့ကြောင့်မင်းချုပ်ပါလိမ့်မလဲဆိုပြီးအဲ့ဒီဘယ်နဲ့ကြောင့်မချုပ်ပါလိမ့်မလဲဆိုပြီးဒီကလာအထုတ်နေပြန်လို့ရှိရင်လေဒီကုက္ကုဆကမွန်းနဲ့မှာအပဲလို့ပဲခံပြီးဒီကလာနေတော့ကြောင့်မရဘူးမှန်ပါဘယ်နှခုရှိသွားသုံးခုရှိသွားဩဒါဖြင့်ဒကာရမတို့တက်နံပါတ်ဘယ်လိုပါလဲတက်နံပါတ်ကသုံးနံပါတ်ကဒါနဲ့ရှင်နေဥဒ္ဒါသူ့ဟာသူအထုတ်လိုက်တယ်ဒီသုံးခုသူ လွန်နေတယ်ဒီသုံးခုဝင်နေတယ်ဆိုတာကိုမြင်တော့မောင်းနေတယ်သူမေးမိမှန်ပါရှင်တို့ကမေးမိမရိပ်မိတော့ဩဘယ်ဆရာတော့ရှာတော့မှတော်တော့မယ်ဆိုပြီးဒီကလည်းရှင်သာရိပုတ္တရာရှိသွားလိုက်မှန်ပါဆရာတော့ရှာအောင်မှပဲဆိုပြီးသွားတယ်ရှင်သာရိပုတ္တရာရှင်သာရိပုတ္တရာကြီးသွားတယ်ရှင်သာရိပုတ္တရာကလည်းသူကဲ့သို့အပင်ဉာဏ်ကရပြီးတဲ့ပုဂ္ဂိုလ်ဖြစ်မှန်ပါငါလူနုရတာအားထုတ်နေတော့ကောမာနကတစ်ချက်ခံလိုက် ဥဒိစ္စကတစ်ချက်ခံလိုက်အဲပုဂ္ဂိုလ်စားကတစ်ချက်ခံလိုက်သူပဲရမလဲဆိုတော့ဟိုကအဘိညာဉ်နဲ့ကြည့်တော့လေမောင်နေသိမှန်ပါပါဒါနဲ့သူကသွားလျှောက်တဲ့အချိန်မှာရှင်ရတဲ့ပြီးတော့ဝိညာဉ်နဲ့လျှောက်ပြီးကြတာကြည့်ကြည့်လိုက်တဲ့အခါကျအကုန်မြင်လာပါပဲဗျာပုဂ္ဂိုလ်တ attva တွေအကုန်ပဲဘယ်သူပါဖြစ်ခဲ့တယ်ဘယ်သူပဲလို့သေးလို့ဘယ်သူပဲလို့ခြေခဲ့တယ်ဘယ်သူကစေကျူရဲမန္တဘယ်နှခါဖြစ်ခဲ့တယ် ဘ누구ကဘယ်တော့မှဗာရမီသူရုဘယ်လိုပန်ခဲ့တယ်ဒါတွေအရပြီတော့ကိုမြဉဏ်ပြီးတဲ့ကရကဲတာနဲ့မပြီးသေးပါဘူးလေဝိပဿနာပဲသမ်းမအောင်မယ်ဆိုပြီးသမ်းလိုက်တဲ့အခါမှာငါခဲ့လို့ပုဂ္ဂိုလ်ဒါတော့အမြင်ထူးခြားနေတဲ့ပုဂ္ဂိုလ်ဘယ်နဲ့ကြောင့်မရမလဲဆိုပြီးတပည့်တော်တတိလဲထားပါလေသမားတွေလည်းထားပြီးတဲ့ကလာကိုငိမ့်စိတ်ငိမ့်ဆိုတာလည်းထားပါလေထိုကတည်းကထားပြီးတဲ့ကလာကျိုးစဲညတ်တယ်ပြီးတော့မရပါဘူးခင်ဗျာ ရှင်သာရိပုတ္တရာရှောက်နေပြီနော်မှန်ပါပါနောက်တစ်ခါလည်းပြီးတော့ဘယ်နဲ့ကြောင်းမရမလို့ဝရိယကျိုးစားလိုက်လို့ရှင်ရမှာပေါ့ဆိုပြီးပြီးတော့ဆက်လက်ပြီးကြတာဝရိယတစ်ခါကဲကဲလေးနဲ့ခက်လွန်လွန်လေးနဲ့ကျိုးစားလိုက်ပြန်တယ်တပည့်တော်မရပဲဖြစ်နေပါတယ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဘူးဒါနဲ့တပည့်တော်တပည့်တော်တပည့်တော်ဘယ်နဲ့ကြောင်းမရပါလိမ့်မလို့ဆိုပြီးဒီကရစိတ်ထဲတော့ပေါ်လာပေါ်လာလို့မဲ့ဆက်အထုံးပဲဆိုပြီးဆက်အထုံးတော့လဲ မရပါဘူးခင်ဗျာဆိုတော့ရှင်သာရိပုတ္တရာအဖြေပေးလိုက်မှန်ပါမာနဥဒိစ္စကိုဝိစ္စမင်းခံနေတယ်ကွာဒါရီလာပြီးမင်းပဲတော့မှရမှာမဟုတ်ဘူးမှန်ပါဟောရှင်သာရိပုတ္တရာဖြေပေးပြီဒီကရမတော့မာနရဲ့ဥဒိစ္စပုဂ္ဂိုလ်အဲ့ဒါခွန်ကြီးတို့ဒီကရမတွေဒီတရားကိုဟောရခြင်းဒီတရားကိုရှင်ဘင်းကထားပြီးဒီကလာဟောရခြင်းဒီ ဒကာဓမ္မတို့အလုသမားမှာရေးကြည့်လို့သတိပေးတရားလို့လည်းမှတ်လိုက်ဆမ်းပါမှန်ပါဘူးရှင်းမလားမာနရှိလဲမရပါဘူးဥဒေစာရှိနေမရပါဘူးကုက္ကုစာရှိမရပါဘူးအဲ့ဒါကြောင့်တရားဓမ္မတို့အထုတ်တဲ့အချိန်ဒီသုံးခုပယ်ပြီးဒီကလာအထုတ်ပါလို့ရှင်သာရိပုတ္တရာဟောတယ်မှန်ပါဘူးဒီသုံးခုပယ်ပြီးအထုတ်မာနလည်းမပါပါစေနဲ့ဥဒေစာစိတ်ပြန်လာတယ် အဲ့ဒါဝရိယလည်းဖြစ်သွားတာနော်ပုဂ္ဂိုလ်ရှာကအာထုရတာများတော့ဘယ်နဲ့များဖြစ်ပြီးကြတာဘယ်ပါမီဘယ်လိုများဘယ်နဲ့ကြောင့်ပါလိမ့်မလို့ဆိုတာမလားစီနဲ့ဒါလားနဲ့လည်းရှိရင်လေဘုန်းကြီးတို့ဓမ္မတွေကိုကိုဆကနိဝရဏတရားလည်းဖြစ်ပြီးဒီကရနေတော့နိဝရဏဆိုတဲ့ဥစ္စာဒီတဲ့ နိဗ္ဗာန်မြင်ရမယ်နေရာဌာနပိတ်ပင်စိတ္တရသောကြောင့်နိဝရဏလို့ဆိုလိုက်ပါတယ်ဘုရားကလည်းနော်အဲ့ဒါတွေသိထားတော့မှဩတို့ဒီသုံးခုရှောင်ကျင်ရမယ်တရားသုံးခုပါလားတို့ဟာတို့ခန္ဓာကိုယ်ဆိုင်ပြီးဒီကရခန္ဓာကိုယ်ကဖြစ်တာလေးပြရတယ်ဖြစ်တိုင်းကြည့်ဖို့ပဲပြတ်တာလေးနဲ့လည်းပြတ်တာစိုက်ကြည့်ဖို့ပဲဒီပြတ်တာလေးတွေပြတ်တာလေးတွေကိုမဟုတ်နေတော့မဟုတ်ရင်လည်းကြည့်ုံပဲလွတ်ချင်လည်းလွတ်ချင်သလိုနဲ့ လွတ်ရှင်တဲ့စိတ်နဲ့ပဲဒါလေးတွေလွတ်ရင်ကောင်းလေဆိုဆိုပြီးဒါလေးကိုကြည့်ုံပဲဒါလေးကိုကကဲရှင်မောင်မရောက်နေတာလေးပဲသူကလည်းပြနေတာပဲဒီလိုပဲသင်္ဃာရုပ္ပကညာနဲ့ပဲကမဲအမဲဖြစ်စမ်းกว่าမဲအမဲဖြစ်စမ်းกว่าဆိုပြီးမှန်မှန်သာကြည့်နေကြပါ သဘောကျဘယ်လိုလုပ်ရမလဲမှန်ပါပါမှန်ပါပါကြီးနေမာနလည်းမပါသေးနဲ့မှန်ပါဥဒိစ္စလည်းမပါပါဘူးကောင်းပြီဥဒိစ္စလည်းမပါသေးနဲ့ကုတ်ကုဆာမပါဘူးဘယ်နဲ့ကြောင့်မရပါလိမ့်မလို့ဆိုတာများတရားအထုတ်ရင်သုံးကိုမသုံးလိုက်ပါနဲ့ကုတ်ကုဆာဝင်ပြီးခုပါတယ်သဘောပါပါဒါနဲ့ရှင်သာရိပုတ္တရာဆိုတော့ရှင်သာရိပုတ္တရာကမင်းဒီသုံးခုမပယ်သေးကွာဘယ်မှသာလဲရနိုင်ပါ့မလဲ ဘုရှင်သာရိပုတ္တရာကလည်းဘုမင်းတော်မောင်နေသူကအပင်ကြီးရဆိုတော့သူရဟန္တာဖြစ်ပြီးသားပုဂ္ဂိုလ်ဆိုတော့အနိရုဒ္ဓအာထုံနေတာဒီသုံးခုသူမပယ်ဘဲနဲ့အာထုံနေတာကိုလို့သူကသိမှန်ပါသဘောပါဒါဖြင့်ငါကမ္မတော့ဒီသုံးခုမပယ်ရင်မရဘူးဆိုတာလည်းတဲ့ပါဠိတော်မှာသေးသေးချာချာဟောထားတဲ့တွေ့အာထုတဲ့အချိန်မှာဒကာဓမ္မတို့ဘယ်လိုအာထုမှသင်ပါမလို့လို့ဘုန်းကြီးစီကိုဒကာဓမ္မတွေက အကြံဉာဏ်ပေးပါလို့တောင်းခဲ့သည်ရှိတော့တရားဓမ္မတို့သူပြတဲ့ဓမ္မကိုဓမ္မနုဓမ္မပฏิပတ်တိအလုံးနဲ့ပဲလုပ်ပါလို့ဆိုတာသတိပေးလိုက်မှန်ပါဓမ္မနုဓမ္မပฏิပတ်တိဆိုတဲ့ဥစ္စာဓမ္မကအနုဓမ္မဓမ္မကအနုဓမ္မဆိုရတဲ့တရားနဲ့ဆရောအောင်သာကြည့်နေလို့ပြောလိုက်ပါမှန်ပါတရားကအပြည့်ပြိုင်အပြည့်မြင်တဲ့ညာနဲ့ပဲလျောနေတာ အပြည့်ပြတော့ညာအပြည့်ကြည့်တော့အဲအပြည့်နဲ့အဲညာမဲ့နဲ့ဟာလျောမလို့အဲ့ဒီဓမ္မအနုဓမ္မပฏิပတ်တိဓမ္မကနုဆွေကံပရိပဒံဆိုတဲ့အတိုင်းဓမ္မကရှေ့တရားကပြတဲ့ဖြစ်ပျက်အနုဆွေကံလျောသောပရိပဒံနောက်ကမြင်တဲ့အကျင့်မဲ့ညာပဲဆိုတဲ့ဖြင့်ရှေ့ကပြတာကိုနောက်ကကြည့်ုံလေးသာခင်များတို့အလုပ်လို့မှတ်ပါမှန်ပါပါ ဘောကြရှေ့ကပြတာကိုနောက်ကကြည့်ရုံကြည့်ရုံအလုပ်ကလေးပဲတဲ့ဒီပြင်တရားမနှောစီပါနဲ့မရောစီပါနဲ့မာနလည်းမရောစီပါနဲ့ဥဒိစ္စလည်းဝရိယလွန်ပြီးဥဒိစ္စလည်းမရောစီပါနဲ့ဘယ်နဲ့ကြောင့်မရပါလိမ့်မလို့လို့ဆိုတာလည်းမပါပါစီနဲ့မှန်ပါဓမ္မကအနုဆွေကံပြိပဒံဆိုတဲ့အတိုင်းဓမ္မကပြတဲ့တရားဤ အနုရွှေကပရယောတို့ပฏิပဒါမဲ့ညာကျင့်ကိုတာဥပဒနာမဲ့ညာကျင့်ကိုတာကျင့်ပေးပါဒါဖြင့်ရေလိုက်ပြလိုက်နေဆိုတဲ့အိဗယ်ကြမှန်ပါပါလောကီလိုတော့လေမှန်ပါလောကီလိုတော့ဓမ္မလိုရေလိုက်ပြလိုက်ကိုရမှန်ပါအဲရေမြင့်ကြာမြင့်ရေမြင့်ကြာမြင့်ဆိုသလိုဒီမှာလဲတိကျတာလေးကိုကမနေမနာလေးကြည့်နေုံပါပဲမှန်ပါ သဘောကျသူပြောတာသူပြတာကိုမနေမနာလေးကြည့်ပြီးဒီကရတရားကပြတယ်မိမိကညာနဲ့ကြည့်တယ်တရားကပြတယ်မိမိကညာနဲ့ကြည့်တယ်တရားကပျောက်ပြတယ်ပျောက်ပြအောင်ပျောက်ပြီလို့ကြည့်နေတယ်မုန်းရပြတယ်မုန်းပြီမုန်းရပါလားလို့ပဲကြည့်နေုံပဲဟုတ်လားအဲလက်လက်ရှိစရာအပြလည်းလို့ရှိရင်လေကိုယ်လက်လက်ရှိတဲ့ညာနဲ့ပဲကြည့်နေုံပါပဲ မှန်ပါဒါဖြင့်တရားထုတ်တဲ့ဥစ္စာမှာတရားဓမ္မတွေအယိုးကြည်ကြည်ရှောက်ရှောက်တွတ်နေရသမဗရံ၄ပါးဘုရားကဟောလိုက်တာကလည်းခမည်းတော်သမဗရံ၄ပါးဟောလိုက်တာလည်းမဖြစ်သေးတဲ့ကုသိုလ်ကိုဖြစ်ရအောင်ဖြစ်ပြီးတဲ့ကုသိုလ်ကိုပွားများရအောင်ဆိုတာလွန်လံပါပါဘူးသူကမှန်ပါဘူးအကျယ်မှာ မလာတဲ့အကုသိုလ်ပယ်အောင်ပယ်ရှိပြီးသားကိလေသာကိုလည်းတခါတော့ပယ်ချရအောင်မဖြစ်သေးတဲ့အကုသိုလ်လည်းမဖြစ်ရအောင်ဆိုတော့လေမျှအောင်လုပ်တာပါမှန်ပါပါဒါပြန်အားလုံးရဲ့ဓမ္မတွေတရားတော်ကြီးရကြပါဗလားလို့ဒီကနေ့မေးမျှအောင်ပါတရားကအမှန်ပြတာကိုကျွတ်တို့ကအမှန်လေးရေးလိုက်ကြလိုက်ကြည့်နေပါလို့သတိပေးလိုက်မှန်ပါပါတပည့်ကြပြတရားကသူ့ဟာသူပြနေတာကိုခင်ဗျားတို့က ထုထုတွေတွေကြံစီလို့လည်းမကြည့်နဲ့မှန်ပါတပည့်ကြစိတ်ကိုလည်းမပြနိုင်စေနဲ့အင်းအထုပ်တာမြင်လာလိုက်ကြပြီဘယ်နဲ့ကြောင့်မရပါလိမ့်မလို့ဆိုတာလေးကိုလည်းကြားမထိုးစီနဲ့မှန်ပါဖြစ်တဲ့တွေလည်းမြင်လာလိုက်ကြပြီခုတွေဖြစ်တယ်လည်းမချုပ်သေးဘူးဖြစ်တယ်မချုပ်သေးတဲ့အတွက်နိဗ္ဗာန်ကတော့မပေါ်လာဘူးဘာမှဖြစ်နေတော့ဒါလည်းမှကြားမထိုးလိုက်ပါနဲ့မှန်ပါတပည့်ကြဒီကဲကြားမထိုးပဲနဲ့မှန်မှန်လေးဓမ္မတာ ဓမ္မကအနုဓမ္မအနုစိကံပရိပဒံဆိုတာလေးကိုဖြင့်မမေ့ပါဘူးဓမ္မကရှင်းနေရှေ့ရပြတဲ့တရားဤအနုစိကံလျော်သောပရိပဒံနောက်ကကြံလုံးလေးသူနဲ့လျော်အောင်ကျင့်တဲ့ကြံလုံးလေးတစ်လုံးဟာအရေးကြီးဆုံးပဲမှန်ပါပါတပည့်ကြရှေ့ကအပြည့်ဆိုလို့ရှိရင်နောက်ကညံကလည်းအပြည့်ကြည့်ရုံမှန်ပါပါတပည့်ကြရှေ့ကအဲဒါဖြစ်ပက်က အဲရွံ့ရမောင်းရကြောက်เสียပြပြန်လို့ရှိရင်ရွံ့ရမောင်းရကြောက်เสียလို့ကြည့်မယ်အပြစ်ကလည်းဒကာဓမ္မတို့သူ့ကိုဥပ္ပခါရှုပါလို့ဥပ္ပခါသာထားပြီးခင်ဗျားကြည့်နေပါလို့ဆိုလို့ချင်းဥပ္ပခါထားပြီးခင်ဗျားတို့ကကြည့်နေုံပဲမှန်ပါသဘောကျအဲ့ဒီကဲလို့ကြည့်နေပြီဆိုမှပြန်ဘယ်နဲ့ကြောင့်မချုပ်သေးပါလဲမလို့ဆိုတာလေမလားရှင်နဲ့မှန်ပါဘုရားဒကာဓမ္မတွေတို့တရားထုတ်လို့ကြားနေတာသူများရကုန် နော်ဖြင့်မရသေးဘူးမှန်တဲ့ခံနေပြီ။သုံးပါပဲ။တော့ရ။နော်ဖြင့်မရသေးဘူး။တော့နောက်ကြတော့ကောင်းနဲ့ဖြစ်နေလို့ပါလိမ့်မလို့။ဟောဘာနဲ့ဖြစ်နေလို့ပါလိမ့်မလို့ဆိုတော့ကုတ်ဝိဆလာပြန်တယ်။ရိပ်ပြီဗလား။တော့ဖြင့်ဘုရားဓမ္မရောဒီဥစ္စာခင်ဗျားတို့ပြည့်ရခင်ဗျားတို့ဟာခင်ဗျားတို့ပဏ္ဏပေါ်တဲ့စိတ်ကရတဲ့ကြောင်ခင်ဗျားတို့မပေါ်ကောင်းတဲ့စိတ်တွေကပေါ်ပြီးကန့်ကွက်တာလို့မကြကိုပဲမှန်ပါပါ သဘောပါဒါရင်အာထုတ်တဲ့ပုဂ္ဂိုလ်များအထက်တက်ပြီးဒီကရာတွေ့လို့ရကြရရအောင်ကြိုးစားကြပါလေဆိုတဲ့ပုဂ္ဂိုလ်များဟာလေရှင်သာရိပုတ္တရာကဒီသုံးခုရှောင်กว่าသတိပေးလိုက်တယ်နော်မာနလည်းရှောင်ပြီးတော့ပုဂ္ဂိုလ်ကလည်းရှောင်ဒီရှောင်ရသုံးခုကိုရှောင်လဲအဲ့ဒီရှင်နှုတ်တွေကသွားပြီးဒီကရာ တပည့်တော်ဒီလိုအထုတ်ပါရသနဲ့မရတာရှင်ဘုရားအမင်းရှိစမ်းပါအောင်ဆိုတော့အိုးမင်းဒီသုံးခုပယ်လိုက်ရပါတယ်ကွာသိရှာတိပေးတာမာနလည်းပဲဥဒိစ္စလည်းပဲကုတ်ကုတ်ရှာလည်းမရပါဘူးကုတ်ကုတ်ရှာဆိုတော့ဒီကဓမ္မတွေလာတော့အထုတ်တဲ့ပုဂ္ဂိုလ်တွေမှာဘာများဖြစ်နေပါလဲဘာများဖြစ်နေပါလိမ့်မလို့ဆိုတော့ဘာပါလိမ့်ပုဂ္ဂိုလ်ရှာသဘောကျရဲ့ဘာများဖြစ်နေပါလဲအရွယ်နဲ့ကြီးသွားလို့လား အဲဒကာကြီးတိုင်းတွေ့တော့မောင်းမင်းနဲ့နော်ဘာမှမဖြစ်ဘူးဘာမှမဖြစ်ဘူးသူကဒီလိုက်တာကြည့်နေသူကဒီလိုက်တာကြည့်နေပဲလေသွားတာကိုကိုမော်ကလူကကြည့်နေုံပဲလူမပါဘဲနဲ့မျောလာတဲ့ဥမာမြေထဲမှာသေရကလေးမျောမျောလေးလေးမျောမျောတုံးလေးမျောမျောဝါးလေးမျောမျောခင်ဗျားတို့ကအော်သူကကိုယ်မျောပြန်ကိုယ်မျောတယ်လို့ကြည့်ုံပဲ ကောင်းတာမျောနေရင်ရောဒီနည်းပြန်ကောင်းတာမျောနေရင်ရောသူမျောတာကိုကြည့်မကောဘာမှဒီတဲ့လုံးဝပြောရဆိုင်နေကြလို့သေးလားအဲ့ဒီလိုခန္ဓာကိုယ်ကြီးကိုညာနဲ့လှည့်ပြီးဘုန်းကြီးတရားဓမ္မတွေကအဲသူပြောလို့နားသူပြောလို့ကြည့်နေမယ်ဆိုလို့ရှိရင်မကြပါဘူးတဲ့ရပါတယ်သူပြောလို့ကြည့်နေရင်မကြပါဘူးသဘောပါကြအဲ့ဒါ ဘုန်းကြီးကဟောတယ်လို့မယူလိုက်ပါနော်ရှင်သာရိပုတ္တရာကရှင်လို့တာမင်းကွာဒီသုံးခုမင်းရှုံနေလို့မရတဲ့ဥစ္စာဒီသုံးခုမဝင်မင်းနဲ့မင်းအထုတ်ကြည့်စမ်းမကွာဆိုတော့ချက်ချင်းရမလေးတံကိုတကယ်တမ်းရတကယ်ဓမ္မတော့မလွယ်လားလွယ်ပါအဲ့တော့သိပြီးတော့ပုဂ္ဂိုလ်ပြောတဲ့အပြောလည်းဖြစ်နေပြန်မှာဒကာဓမ္မတွေကဒီဟာမျိုးကလည်းဒကာဒီမာနကလည်း ဟိုးသူများခွန်နေရနေရနာနာရနေရအောင်ကြိုးစားဒီလိုနဲ့လည်းမရဘူးတမာနပါမှန်ပါသဘောကျသူများတော်ရည်ကြိုးစားတော့နာပို့ကြိုးစားလိုက်မယ်ဆိုတော့မရဘူးမှန်ပါကိုကျူးစားလိုက်မယ်ဆိုတော့ဝိရိယနောင်တော့လို့အဲ့ဒီကြတော့ဥဒိစ္စပဲပြေးသွားမယ်မှန်ပါနောက်ကိုကျူးစားနေမှာ ရွက်ကကုန်တယ်မရပဲဖြစ်နေပြန်တယ်ငါဘာဖြစ်နေပါလိမ့်မလို့ဆိုတော့ကိုယ်ကိစ္စဝန်ခုလိုက်ပြန်မခုဘူးလားခုပါဘူးအဲ့ဒီကဲတော့ခုလိုက်ပြန်လို့ရှိရင်လေမတ္တဖို့တနိဗ္ဗာန်ဓာတ်တွေကမလာဘူးသာဒါဖြင့်ကဲအလုံးတရားနာကြတရားဓမ္မတွေအာထုမဲ့ပုဂ္ဂိုလ်တွေပြီးအာထုဆဲလဲရှိနေကြတာပဲအာထုပြီးသားတွေလည်းရှိနေကြတာပဲအောက်ကအထက်တက်မဲ့ပုဂ္ဂိုလ်ရဲ့ဒီတိုင်းဒီသုံးခု ကိုမပါပါစေနဲ့လို့သတိပေးလိုက်နော်အောက်ဆက်အောင်လို့အထက်ဆင့်တက်ရှင်ပြန်တယ်လို့ကိုယ်စိတ်ကူးရှိပြန်လို့ရှိရင်လည်းဒီသုံးခုကြောင်းပါမှန်ပါသဘောပါကြအဲ့တော့ဟောတချို့ကလာတော့ငါပထမအဆင့်တော့ဖြင့်ဒုက္ခချုပ်တဲ့ရှင်ငါအာရုံပြုနိုင်လားဒုတိယအဆင့်ကျတော့ငါဆက်ပြီးအထုတ်လိုက်တာအတော်ကြာပြီဘာများဖြစ်ပါလိမ့်မလို့ဘယ်လိုဝင်လာမရဘူးမရဘူးဒါဖြစ်ပြမှန်ပါ သူဟာသူပထမဆင်းအောင်လို့ဒုတိယဆင်းတက်ခြင်းများတယ်ဒုတိယဆင်းတက်နိုင်ပြတယ်ဆိုပြီးဒီကလာကြိုးစားပြီးကလာဓမ္မတာအနုဆွေကံပြိပဒံလေးသာလုပ်ပါမှန်ပါတပတ်ကြပြဓမ္မတာရှေ့၌ပြရတယ်ခန္ဓာဓမ္မဤအနုဆွေကံသူနဲ့လည်းရောသောပฏิပဒာမဉ္ဇဉ်ကျင့်ကိုသာလင်တဲ့ဇာနေယပြိယာဤကျင့်ယာဤ ဘောကြသူကပြတာလေးသာအစဉ်တိုင်းလိုက်ပြီးကြည်တာနေလို့ရှိရင်ဖြင့်ဘုန်းကြီးဓမ္မတွေလူရခီးပုတ်ပါလိမ့်မယ်ဆိုတာကန့်ကွက်တဲ့တရားတွေမပါပါဘူးမှန်ပါကျင်납ဗလားဒါဖြင့်ဟောဒါလုံနည်းတစ်ဆင့်တိုးပေးလိုက်ပြန်တာပဲအကိုကလုံတော့နဲ့ရှင်သာရရှင်ဥဒ္ဒကမဖြစ်နိုင်လို့ရှင်သာရိပုတ္တရာသွားပြောတဲ့အခါမင်းကလည်းအပင်ရှင်ရတဲ့ပုဂ္ဂိုလ်မင်းကခက်ကြောကြောအထုတ်တော့ မန်းရတယ်မာနာလေးကပါတယ်ဒါကြောင့်မဲမရတာနောက်မင်းဆက်ပြရတော့နာခဲ့တဲ့တော့ဘင်းကြီးရတဲ့ပုဂ္ဂိုလ်ဘယ်နဲ့ကြောင့်မရပဲဖြစ်အောင်လို့ဆိုတော့မင်းကဝရိယလွန်ခဲ့ပြန်တော့ဥဒိစ္စမဲမနိုင်မြန်ဘူးဒါကြောင့်မဲမရဘူးဒါကဥဒိစ္စတွေရှိတော့မရပဲနေပြန်တော့ငါဘယ်နဲ့ကြောင့် မရအကောကုန်ခါတဲ့နိဗ္ဗာန်ကြီးကိုဘာမှဖြစ်နေလို့မရပါလိမ့်မလို့ဆိုတော့မင်းကိုယ့်ကိုယ်ရှာကလည်းလာပြန်နေတယ်မင်းဒီသုံးခုကိုမနိုင်တဲ့အတွက်မင်းမရတာဒီသုံးခုမလာဘဲနဲ့ကြိုးစားရင်မင်းရမယ်ဆိုတော့ရှင်တို့ကဒီသုံးခုရှောင်ပြီးကြိုးစားလိုက်တော့လေရဟန္တာဖြစ်အောင်ဖြစ်သဘောပါလားဒါပေရပဲတရားပဲနှစ်ခုပါလေဘယ်လိုပါလိုက်နာအဲဒါပါဠိတော်ပါ ပါဠိတော်မှာသေချာပါတယ်လို့မှတ်ပါတော့တိက္ကနိဗ္ဗာန်ငုတ်တော်ဆိုတော့သုံးခုကံွယ်ရင်သုံးခုပဲဟောတာပဲမှန်ပါကဲမောင်မင်းတို့လုတ်တက်ကြလုတ်ပါပါအာရုံဓမ္မတွေဒီနေ့ပြောတဲ့ခြေပိုင်းဟာအတော်ရေးကြည့်တယ်ဆိုတာကိုသဘောကျ။အောင်လေဒါဖြင့်ဓမ္မတို့အလုံးလုံးတဲ့ပုဂ္ဂိုလ်မှာဤတိုင်းလုပ်ပါဆိုတာကိုဖြင့်ဒီဘိုင်းကိုဒီတိုင်းမှတ်ထားရတာပေါ့နော်။မမေ့စီကြနဲ့နော်။မမေ့စီနဲ့ရေးကြည့်တယ် ဒါကြောင့်မနေ့ကတရားဆက်ကြပါစို့မနေ့ကတရားကနေဝေရိကပရိယာယသုတ်ဆက်ကနိဗ္ဗာန်အင်္ဂုတ္တပဲဟောတယ်ဒါကဒိကနိဗ္ဗာန်အင်္ဂုတ္တသုံးခုဆက်ကနိဗ္ဗာန်အင်္ဂုတ္တမှာဟောစရာကဒကာဓမ္မတွေကြမ်းနေတယ်ဒကာဓမ္မတွေမှာဘယ်နဲ့ကြောင့်သံဃာထဲမှာရှေးပြီးဒီကာလ ဥဝိနဘေသေဘေတွေကိုပဲအဖော်လုပ်ပြီးဒီကလာအပေါင်းသင်းနဲ့အရင်ဤဆုံးဖြစ်နေပါလိမ့်မလဲဆိုတဲ့စကားမေးဖို့လိုလားမှန်ပါပါ။ကွာထိုးလင်းအောင်အကြောင်းတရားမင်းတို့ကမသိဘူး။မှန်ပါပါ။သဘောကျလား။ထိုးလင်းသိရမယ်အကြောင်းတရားကိုမသိဘူး။အဲ့ဒါကြောင့်ငါဘုရားကထိုးလင်းသိရမယ်အကြောင်းနာသေးချာချာဟောပါမယ်။မှန်ပါပါ။ထိုးလင်းသိရမယ်အကြောင်းကိုမင်းတို့ကထိုးလင်းပြီးဒီကလာမသိတဲ့အတွက်ဥပ္ပနာဝေသေဘေး မရဲပေးတယ်96ပါးတော့ပေးတယ်တော့မင်းတို့တွေကားလဲဆိုလို့ရှိရင်မင်းတို့ကိုယ်ပိုင်ပစ္စည်းဖြစ်ပြီးဒီကလာနေတော့တယ်ဆိုတဲ့ဥစ္စာဘုရားကဟောလိုက်အဲ့ဒါဖြင့်ယနေ့60ပဲဟောရတယ်မဒကာဓမ္မတို့ဘာဟောရမလို့လို့ဆိုလို့ရှိရင်ဖြင့်တဲ့ကာမကိုလည်းသိရမယ်နော်မှန်ပါကာမဖြစ်ကြောင်းကိုလည်းသိရသိရမယ်ကာမ၏ထူးခြားပုံကိုလည်းသိရပါ ကောင်းပြီကာမရဲ့အကျိုးပေးကိုသိရပါဘူးကာမရဲ့ချုပ်ရာကိုသိရပါဘူးကာမရဲ့ချုပ်ရာချုပ်ကြောင်းကျင့်ကိုသိရမယ်ဆိုတဲ့အတိုင်းရပောင်းများစွာဟောလာတယ်ဒီ၆ချက်အစင်ကားတော့ဒါအကြီးပဲသွားမှာပဲမင်းတို့ကကွာတဲ့ကာမလည်းသိဖို့အရေးကြီးတယ်မှန်ပါကာမဆိုတာမင်းတို့မှတ်ထားကြပါတဲ့ ကာမဆိုတဲ့ဥစ္စာမင်းတို့သဏ္ဍာန်ထဲမှာကာမေတ္တိကာမောကာမေတ္တိမင်းတို့သဏ္ဍာန်နဲ့လိုချင်တတ်တဲ့သဘောလေးခင်တတ်တဲ့သဘောလေးမင်းတတ်တဲ့သဘောလေးကာမလို့ဖတ်သမှာမှန်ပါဘူးတော့ကြခင်မင်းတဲ့သဘောလေးအဲ့ဒီအဲ့ဒီကာမကတော့အော်ခင်မင်းတဲ့သဘောလေးကခင်ဗျားတို့ကတော့ဘယ်လိုကြည့်ကြတော့လို့ဘုရားနာတယ် တရားနာတရားဓမ္မတွေတော့ဝေရဇူလိရှိတဲ့တုန်းတော့မေးထုတ်လို့ရှင်ဩခင်တတ်မင်တတ်တဲ့စိတ်ဟာစိတ်ကောင်းတချို့ကလည်းလူမြင်မြဲဆောင်သို့လူမြင်မြဲဆောင်သို့အင်းတို့တို့ကတော့ဒီလိုစိတ်ဓာတ်မရှိပါဘူးခင်တတ်မင်တတ်ပါလေဒီလိုမပြောကြဘူးအဲ့ဒါကာမလေတရားဓမ္မလေခင်တတ်မင်တတ်တဲ့စိတ်ကလေးကဘာပါလဲကာမပဲတဲ့ အဲ့တော့ဒကာဓမ္မတို့ဒီကာမကိုလည်းသိထားရမယ်မှန်ပါဟောခင်ဗျားမင်တတ်တဲ့စိတ်ကလေးကပါပါလိမ့်ကောင်းပြီတဲ့ဒီကာမလေးကိုလည်းမသိတဲ့အတွက်ခင်ဗျားတို့ကအဲဒါစိတ်ကောင်းလေးပဲလို့လည်းအောင်းမိလိမ့်မယ်မှန်ပါအောင်းမိပဲအောင်းပါဟင်စိတ်ကောင်းလေးပဲလို့အောင်းမိလို့ရှင်ကာမေဆိုတာအလိုရှိတတ်တာကာမဆိုတာသူကခင်ဗျားတို့တယောက်တယောက်ဉာဏ်လို့ဖြစ်ပါတယ်ကမ္မရကျင်နာပါတယ်ဆိုတဲ့အသွားတွေဟာ အဲနှုတ်ချိုသလောက်မက်ဖို့တော့တားတယ်ကွာမှန်ပါပါကာမကိုတော့ကြကြပါကာမဆိုတာနှုတ်ချိုပြီးထွက်မလာဘူးလားမှန်ပါပါမက်ဖို့ကြတာဘာဖြစ်ကြပါအဲ့ဒီကာမလည်းမင်းတို့ကမသိတော့ဟောကြတရားထုတ်တာတောင်မှဘယ်သူနဲ့မှကျုံနေခင်တယ်အဲသူနဲ့တွဲပြီးအားထုတ်ရမယ်ဆိုတော့ကာမကဝင်ပြီးလိုင်းရလာပဲမှန်ပါပါမလာပဲဘူးလားအဲ အပဲကျက်ကလေးမှာမှကျုပ်ကအထုတ်လို့အထုတ်ဖြစ်တာတပြန်ကြရှင်ကျုပ်ကတဲပြီးစိတ်ကချေနတ်တာမဟုတ်ပြန်ချီဥတောင်တဲမလဲကြဟိုခင်နဲ့ခင်ကာမကလက်မလဲဘူးလားအဲ့ဒီကာမကလည်းတော့ဆိုးမဆိုးဘူးလားအဲ့ဒါကာမကိုလည်းသိရမယ်ဆိုတာကဩသူမတ်ဖို့တားတဲ့တရားပဲလို့ဆိုတာလည်းစောစီသိထားမှန်ပါသဘောကျအဲ့ဒါခင်ဗျားတို့အာရုံရာဓမ္မတွေဥပုသ္ဆောင်သွားကြတယ်နင်တရားထုတ်သွားကြတယ်ဆိုလို့ရှိရင် ဒီကာမလေးညောင်လိုက်နေတာသိမှမသိပဲမှန်ပါပါသိကြရဲ့သိပါဘူးကာမလေးညောင်ပြီးကြလာလိုက်တယ်ခင်းတဲ့ပုဂ္ဂိုလ်ရှာအောင်ပဲသူနဲ့မှတွေ့အားထုတ်မှကျုံနေရကြဆိုတော့ဒီခင်းတဲ့ပုဂ္ဂိုလ်ကာမကဥက္ခဏရဝင်းနဲ့ရောက်မှန်ပါပါကာမဆိုတာကလည်းခင်းတဲ့ပုဂ္ဂိုလ်ခင်းတဲ့တရားကိုဆိုတာကိုအလိုရှိတတ်တဲ့တရားကာမကိုအဲ့ဒါလေးနဲ့အားထုတ်နေပြန်လို့ရှိရင်လေဒကာဓမ္မကကိုယ်ကတော့မသိဘူးတဲ့ အထုတ်ရှင်ရှင်တယောက်တယောက်ငဲ့ပြီးခင်းနေတာနဲ့ပဲမရပါဘူးသူတို့ကာမဝင်ရှုံနေတယ်သဘောကျတသိကျတွေးမှနော်ဖြစ်ကျင်တယ်ကဟုတ်ပါရဲ့လားဟုတ်ပါဘူးကျုပ်ကသူနဲ့ပဲဇီဝမှန်ဘူးအမထုတ်ရှင်ဘူးလာကြလာသေးတာဟာတရားထုတ်တဲ့ကကိုယ်ခန္ဓာကြီးပြီးကိုယ်အားထုတ်မှာဘယ်သူနဲ့ဇီဝဝန်မမလို့ပါဘူးဘယ်သူနဲ့တွဲနေလို့ပေါ့မလို့ပါဘူးအခုတော့သူကအကျွဲလေးနဲ့ မင်းခင်တဲ့ပုဂ္ဂိုလ်လေးနဲ့မှဟုတ်လားအဲသူကမှချုပ်ငဲ့တာချုပ်မှုဝေနေဩအာနေသူကမှနှိပ်ပေးပါသူကနောက်ကျောထိုးပေးပါဒီလိုပုဂ္ဂိုလ်ငဲ့နေရာကုန်မရဘူးကာမပါတယ်သိပြီလားတော့မဆုံးဘူးလားအဲဒါကြောင့်ဒီကာမလေးလည်းသိထားရမယ်ရှင်းမလားရှင်းပါကာမဖြစ်ကြောင်းကိုလည်းသိရအောင်မယ် ကာမဖြစ်ကြောင်းဟိုကာမတော့လောဘဆိုတာသိတယ်နော်မှန်ပါခင်မှုလောဘလေးဘာခေါ်ကြလဲမှန်ပါကာမဖြစ်ကြောင်းသိရအောင်မယ်တဲ့မမေရမှန်ပါထိုးတွင်သိရမယ်ဒကာဓမ္မတို့ဘာသိရကာမဖြစ်ကြောင်းထိုးတွင်သိရမယ်ဆိုတော့မတွေ့ခင်ကဖြစ်တဲ့ကာမလားတဲ့သူ့ရဲ့လှဲလိုက်မှအာယမာရုံကချိကိတ်မှဖြစ်တဲ့ကာမလားလို့မေးပါဒါဖြင့်ချိကိတ်တယ်ကဖတ်တာဖတ်တာကြောင့်ကာမဖြစ်တယ် သဘောကျဟုတ်လားညာကာမမင်းဥဆောင်မလားဒီနေ့မဆောင်တိုင်းကျုပ်လည်းမဆောင်သေးဘူးဆိုလို့ချင်းမကြိုက်ဘူးသူကသဘောကျကိုယ်ကိုယ်လန်းကိုယ်လန်းကိုယ်သာကိုယ်ဒုက္ခကိုယ်သိမ်းတာပဲဟိုလူပါမှကိုယ်သိမ်းခြင်းပဲဆိုတော့ဟိုလူပါပဲဆိုတော့ဘယ်ဖြစ်တော့မှန်ပါဖြစ်နိုင်မှာဖြစ်နိုင်ပါအဲ့ဒါတွေလည်းစဉ်းစားတယ်ဒကာဓမ္မတွေကခိုင်းတာဖြင့်ကာမဖြစ်ကြောင်းဟာဖတ်တာရှင်းမလားရှင်းပါလောဘဖြစ်ကြောင်းဟာ ဟတ်တလောဘကာမပါပဲနော်အဲအဲ့ဒီဟတ်တနဲ့ဟတ်တဆိုတာကခင်းဆိုတာတွေအရင်ကတော့စိတ်ထဲမှာတွေးလို့ခင်တာလည်းရှိလူကိုယ်တိုင်တွေးလို့ခင်တာလည်းရှိပါတွေးတဲ့ဟတ်တကရှိသွားခင်တာကနောက်လိုက်ဒါဖြင့်ကာမဘုရုကြောင့်ဖြစ်တော့ရှင်းမလားရှင်းပါဟောကာမဆိုတာတရားဓမ္မတွေမေးကြည့်ကြတယ်ဘုန်းကြီးတို့က အဲနောက်ဘဝကမွေးခဲ့တဲ့သာသမီတွေများခင်ကြရလားလို့မေးရင်မင်းပြောခင်ပါဘူးဖတ်တာဆက်မပေးလို့မှန်ပါဖတ်တာကဆက်မပေးဘူးဆက်ပေးလို့ရှိရင်ခင်ဗျားတို့အားတော်မှာဘူးမှန်ပါနောက်ဘဝကသာသမီပြောင်ဘယ်လောက်များမိုးဖွားခဲ့ကြတယ်လို့ဆိုတော့တောင်းရမယ်မြတ်ပဲကိုမြတ်မောင်နိုင်ရရည်ရွတ်နိုင်ပါမလားမရည်ရွတ်နိုင်ဘူးအဲ့တော့ဟောတာကဆက်တယ်မပေးတော့ ဝိဇ္ဇာကဘုံတော့ဖတ်တာကဆက်သွယ်ခြင်းရသေးရဲ့မရပါဘူးမရတဲ့အတွက်ခင်ပါရလားလို့မေးတော့ဘယ်နဲ့ဖြစ်ပါ့မလဲအခုတွေ့တဲ့သာသမီလေးတွေကြတော့ဆိုးလည်းမပြတ်နိုင်ကောင်းလည်းမပြတ်နိုင်မလာကြဘူးလာပါဘူးအခုတွေ့တော့ အခုတွေ့လာတယ်ကြလားဒါတော့ဟုတ်တာကတွေ့ပေးထားတာကူဟုတ်တာကတွေ့ပြီးပေးထားတော့သိုးလို့ပြနေရတယ်ပြနေပါဘာမလို့ပြနေအဲဒါဘယ်လိုတွေ့ပြီးပေးလို့အဲဒါမပြနိုင်တဲ့တဏှာမပြနိုင်တဲ့လောဘတွေဓမ္မတွေဖတ်တာလက်ချက်ပဲမှန်ပါဟုတ်တာဆက်သွယ်ပေးတဲ့လက်ချက်ပဲဆိုတော့ကောင်းကောင်းကျင့်တတ်ပါဘူးရှင်းပြီနော်ရှင်းပါဘူးဒါဖြင့်ကာမလည်းသိပြီကာမဖြစ်ကြောင်းကိုသိပါပါ ကာမထူးခြားပုံလေဆိုတာပြောပါဦးကာမတော်တော်ကာမထူးခြားကြတယ်ဓမ္မတွေကာမတွေကားလို့ဆိုရင်တချို့ကအစင်းကြောင့်အစင်းခင်တာကာမတစ်မျိုးမှန်ပါအတန်ကိုကြိုက်နေတဲ့ကာမကတစ်မျိုးပါဘာပါကြအဲအနတ်ကြိုက်နေတဲ့ကာမကတစ်မျိုးအရသာကြိုက်နေတဲ့ကာမကအတွေ့အထိကြိုက်နေတဲ့ကာမကတစ်မျိုးဟာဒါဖြင့် ကယ်တော့မတို့ကာမထူးခြားတာ၅မျိုးမစွန့်နိုင်ဘူးလားကာမထူးခြားတာအရှင်းကာမအရှင်းကြိုက်တဲ့ကာမတစ်မျိုးအတန်ကြိုက်တဲ့ကာမတစ်မျိုးဘာကြအနတ်ကြိုက်တဲ့ကာမရောတစ်မျိုးအရသာကြိုက်တဲ့ကာမတစ်မျိုးအထေလေးအနုညံ့ကြိုက်တဲ့ကာမကတစ်မျိုးကာမပဲမျိုးရှိအဲကာမကလည်းဒကာဓမ္မရောကာမထူးထူးခြားခြားသိထားပါတဲ့ကာမ6မျိုးရှိတယ်လို့မှတ်ထားလိုက်တာပါ ကာမဘယ်နှမျိုးရှိကောင်းပြီဒါဖြင့်အင်းဒါဖြင့်ကာမထူးခြားတာသိရမယ်ဆိုသောကြောင့်လည်းထိုးထွင်းပြီးတရားဓမ္မတွေသိအောင်လို့ဩဒီဘောင်တတ်တယ်ငါနာရတာဖွတ်တတ်ပါရင်ဆိုရဲအာယုံနာဘဟာအဲကာမဤထူးခြားချက်ပဲလို့မဆိုနိုင်ဘူးလားဆိုနိုင်ပါဘူးရှင်းပြပါဘူးလားဒါဖြင့်သုံးနာမပြီးသွားနော်ကောင်းပြီတရားဓမ္မတို့ကာမအကျိုးပေးလို့သိအောင်မှန်ပါ ကာမဤပါတော့အဲကာမဤကျိုးပဲလေသိရအောင်မယ်ဆိုတော့ဒီကာမဆိုတဲ့လောဘလေးရှိနေပြီရှင်မပြန်ဩကျုပ်ကသုတေမနေသိလင်းရလို့ဖြင့်ဖြင့်လူပြန်ဖြစ်ပဲကျင်납ပါပြီနတ်ပြန်ဖြစ်ပြီးကျင်납ပါပြီဆိုပြီးကြလားလူဖြစ်ခြင်းနဲ့ကံနတ်ဖြစ်ခြင်းနဲ့ကံတွေဟာတဲ့ဒီကံတွေငကောပေါ်လာတာကာမကြောင့်ပေါ်လာတာလားလူဖြစ်စေခြင်းနဲ့ကံတွေကြိုးစားတာနတ်ဖြစ်စေခြင်းနဲ့ကံတွေကြိုးစားတာ ကာမကာမကြောင့်ခေါ်လာတာဆိုတော့ရှင်းရမလားရှင်းပါပါကာမအကျိုးပဲဒီကံနဲ့လှုပ်ဖြစ်တာမှန်ပါကဲတရားဓမ္မတို့လူပြေရောက်တော့နတ်ပြေရောက်ကြောင်းကံနေရဘုရုကြောင့်လှုပ်ဖြစ်တာတဲ့အဲ့ဒါကာမအကျိုးပဲกว่าသဘောကျအဲလူပြေရောက်ကြောင်းနတ်ပြေရောက်ကြောင်းအဲလူပြေရောက်ကြောင်းဆိုတာဒီသာဓုမင်းနဲ့မခွဲအောင်လို့လုပ်တဲ့ကံတွေဟူတွေ့ရကာမကြောင့်လုပ်မှန်ပါ သဘောကျလားနိဗ္ဗာန်မြတ်မိစကြမှာအပယ်လေးပါးလွတ်ပြီးကလားဖြစ်ရှင်တဲ့ဘဝတွေကလည်းကာမကြောင့်လွတ်တာကွာအဲဒါကာမရဲ့အကျိုးပေးတယ်ကာမမရှိကာမဆိုတဲ့လောဘမရှိတဲ့ပုဂ္ဂိုလ်မှာဒီကံတွေလုံးဖြစ်ပါလားဒါဖြင့်ဒီကံတွေကအကျိုးပေးမနေဘူးလားကာမကကြောင့်ကံတွေလုံးဖြစ်တာကအကျိုးပေးအဲ့ဒါကြောင့်ခင်ဗျားတို့ဝိတ္တကံတွေကအလွန်အယုတ်ဆိုးတော်တယ်ဆိုတာပေါ်လာပေါ်ပါပေါ်တယ်မလားကာမကြောင့်လောက်တာကွာ ဒီလိုသိထားပါရှင်းကြရှင်းပါကောင်းပြီဒါဖြင့်ဒကာရမတို့ရှေ့ဆက်လက်ပြီးကြတာငါးနာမပြောကြပါစို့ငါးနာမပြောကြပါစို့ဆိုတော့ကာမတွေချုပ်ရကိုလည်းသိရမယ်မှန်ပါဩဒါဖြင့်ကာမရိချုပ်ရဆိုတော့အာယုန်၅ပါးချုပ်တဲ့နေရာနိဗ္ဗာန်ပဲမှန်ပါကာမရိချုပ်ရနိဗ္ဗာန်သဘောကျဒါဖြင့်ဒကာဓမ္မတို့ကာမရိချုပ်ရသိတော့ ကာမတွေထုတ်ရကိုဘယ်လိုကြက်မှချုပ်မယ်ဆိုတဲ့အကျင့်ကိုလည်းသိရလိမ့်မယ်မှန်ပါမသိရပဲသိရတဲ့ခါကျတော့မကင်အလုပ်လုပ်ပါဒါပဲမိကုန်းချုပ်တယ်ခင်ဗျာကာမတွေချုပ်ရခြင်းဟာဘာပါလဲဒါဖြင့်မကင်ဒီဘယ်ဟာတော့လောက်ရမှာပါလိမ့်မလဲလို့မွေးဖို့မလိုဘူးလားမှန်ပါမကင်ဘယ်ဟာလောက်ရမလို့ဆိုတော့ဒကာဓမ္မတို့ကာမကိုလည်းရှုနိုင်တယ်ကာမရဲ့ အကျိုးပဲတွေကိုလည်းရှုနိုင်တယ်ကာမကြောင့်ဖြစ်တဲ့ထေတွေကိုလည်းရှုနိုင်တယ်မရှုနိုင်ဘူးလားရှုနိုင်ပါဘူးဒါရင်ဒါဖြင့်ဓမ္မတို့ခန္ဓာ၅ပါးတရားတွေကားလို့ဆိုလို့ရှိရင်၅ပါးအာယုံကာမဝါဒီခန္ဓာ၅ပါးတဲ့အပြည့်အစုံမရှိဘူးလားရှိပါဘူးအဲ့ဒါဖြင့်ဓမ္မတို့ဒါခန္ဓာ၅ပါးနော်ခန္ဓာ၅ပါးတွေကားလို့ဆိုလို့ရှိရင်ဖြင့်တဲ့ကာမိတဲ့ ကာမေတိရိကာမအလိုရှိရတာကာမကာမေတိရိကာမောဆိုတဲ့အလိုရှိအပ်တာကဟောဒီဒကာဓမ္မတို့ခန္ဓာ၅ပါးအလိုရှိတတ်တာကတဏှာတဏှာကာမဒါကဝဋ္ထုကာမသဘောကျဒါကိလေသာကာမသဘောကျဒါကဝဋ္ထုကာမရှင်းပြီနော်ဝဋ္ထုကာမဆိုတာတော့အထေဝဋ္ထုရှိလို့အထေဝဋ္ထုခန္ဓာ၅ပါးဆိုတဲ့အထေဝဋ္ထုကြီးကဝဋ္ထုကာမ ကိုယ်တဏ္ဍာမှာဒါရိခင်နဲ့မင်းနဲ့စိတ်ကလေးကကိလေသာကာမဒီကာမနဲ့ဒီကာမတခြားစီနော်ခန္ဓာ၅ပါးကပါတဲ့ဝိတုကာဝိတုကာမခန္ဓာ၅ပါးခင်လဲနေတဲ့စိတ်ကလေးကအဲကွဲတော့ပါကြီးတဲ့ဓမ္မကနော်အဲ့တော့ကိလေသာကာမဘယ်တွယ်နေတုံးလို့မေးလို့ရှင်ဝိတုကာမကိုတွယ်နေမှန်ပါ ရှင်းမလားကိလေသာကာမပဲတွေ့ကနေပါလိမ့်ဒါဖြင့်တရားဓမ္မတို့သူ့မကြိုက်စေခြင်းလို့ရှိရင်ဖြင့်ဒီဥစ္စာတွေကိလေသာတရားကိလေသာဆိုတဲ့လောဘတရားဒီလောဘတရားတွေခန္ဓာ၅ပါးဒီဥသောဝိသုကာမမှာသူကပ်ပြီးတကလားနေတော့တယ်ဆိုတာတော့မှန်ပါပြီမှန်ပါပါတချို့ကရုပ်ကိုခင်တယ်တချို့ကကောင်းစားတာတွေကို ခင်ပါတချို့ကလည်းတင်ညာဆိုတဲ့ခုကြောက်တင်ညာအမှားသားလေးကိုခင်ပါခင်တယ်ကျုပ်ကလည်းကိုကစေနာကောင်းလေးပဲကျုပ်ကတော့ပြင်ဒီဘောကစေနာကောင်းတာမှန်ပါပဲကျုပ်စေနာလို့ကောင်းတယ်လေရှောင်းစံတုံးနဲ့ရှာစံကုံတရားတွေရှိတယ်ကျုပ်စေနာလို့ကောင်းတာမရှိသူစေနာလေးသူခင်တယ်မှန်ပါကျုပ်စိတ်ကောင်းနေကောမပြောကြဘူး။အဲသူကဝိညာဉ်နဲ့ခန္ဓာခင်မြန်တယ်ဆိုတော့ ဩတဲ့ခမည်းတော်ခံတော်လေးရတယ်ခမည်းတော်ခံတဲ့၅ပါးတော့မှာဘယ်အများချွင်းချက်ထားသေးတယ်ထားပါဘူးဒါကြောင့်သူအလိုရှိရသောကြောင့်ကာမဒါကအလိုရှိတတ်တဲ့ကာမသူကအလိုရှိအပ်တဲ့ကာမရှင်းမလားရှင်းပါဘူးဒါဖြင့်ဩဒီကာမဆိုတဲ့ကိလေသာအလိုရှိတတ်တဲ့ကာမတွေဘယ်မှာတွေ့တာနေပါလိမ့်မလဲလို့လက်သက်ချာ အဲဒါကြောင့်ခမရတို့ဥပဒနာရှုတော့ဝဋ္ထုကာမကိုရှုပေါ်ပါပေါ်ပါဘယ်ကရှုရမလဲဝဋ္ထုကာမဒါကြောင့်ခမရတို့ခန္ဓာ၅ပါးရဲ့ကဘာမှစိတ်တိုင်းရှုစမ်းပါလို့ဆရာဘုန်းကြီးကနေတိုင်းတိုင်းတိုင်းသတိပေးပြီးဒီကရနေတာဝဋ္ထုကာမမှာကိလေသာကာမကကတ်မကတ်ဘူးလားအဲဒါကြောင့်နောက်ကနေပြီးကြတာကိလေသာကာမမလာရအောင်ဒကာဓမ္မတွေက ဒီခနဲ့ဥပဒနာမဲ့တင်နဲ့ဥပဒနာမဲ့ရင့်အောင်ရှုရပဲဘူးလားဗျရှုရအဲရှုရတဲ့ခါကျတော့အောင်နိုင်တို့ကိုမြင့်တို့ကဘယ်ဟာရှုရမှာတုံးဆိုတော့ယနေ့တော့ရှင်းဘုသူကာမသာရှုပြီသဘောကျဘာရှုကြဘုသူကာမအဲဘုသူကာမဆိုတော့ဒီကိုပောက်လိုက်တော့ဘာရခန္ဓာ၅ပါးအဲခင်ဗျားတို့ခန္ဓာ၅ပါးကိုဒါခင်ဗျားတို့ရှုပါသဘောကျ ခင်ဗျားတို့အခင်ဆုံးကိုရှာလို့ရှိရင်လည်းအတ္တသမပေမနတ္ထိဆိုတဲ့ခင်ဗျားတို့တုတ်တယ်နေတဲ့ပါဠိလေးလေးရှိပါတယ်မှန်ပါဟုတ်လားအတ္တသမမိမိနဲ့တူတော့ပေမချစ်တဲ့ပုဂ္ဂိုလ်ဒီနတ္ထိမရှိဘူးกว่าကိုယ့်ကိုယ်ချစ်ဆုံးกว่าမှန်ပါဆိုတော့ဩဝိတုကာမကိုကိလေသာကာမနဲ့အတွေ့ဆုံးလို့ပြောတယ်မှန်ပါအညီဆုံးအကိုက်ဆုံးပဲဆိုရင်တော့ဒကာဓမ္မတွေမှန်ဘူးလားမှန်ပါအဲ့ဒါကြောင့်နိဗ္ဗာန်မရတာဒီဒကာဓမ္မတို့ဝိတုကာမနဲ့ ဝိတုကာမကိုကိလေသာကာမနဲ့မခွဲနိုင်တာနဲ့မရတာမှန်ပါသဘောကျဘာကြောင့်နိဗ္ဗာန်မရကြဝိတုကာမကိလေသာကာမမရရှင်းမလားရှင်းပါဒါဖြင့်ဒီကိုကောက်ကြပါလို့ဆိုတော့သမှုရိယသစ္စာဆိုတဲ့ကိလေသာကာမဟာမောင်နိုင်သေးသေးချာချာသူမေတ္တာဖူတာပဲပေါ်လာပေါ်လေဟုတ်လားအဲ့ဒီတော့မှဘုန်းကြီးတို့ဓမ္မတွေကခိုင်းဒါဖြင့်သူဟာ တွဲเสียရှိလို့ကြိုက်မှန်ပါပါရှင်းရရှင်းပါဘယ်လိုမှကြမလဲတွဲเสียရှိလို့ကြက်တွဲเสียဖြုတ်လိုက်ကြလို့ကြက်ကြမရှိပါဘူးကြိုက်เสียဘယ်နဲ့တော့မရှိပါဘူးဒါကြောင့်သူတို့ကိုဖြစ်ဖြစ်ရှုလို့ပြောတယ်မှန်ပါပါသဘောကျသူတို့ဖြစ်ဖြစ်ရှင်းလိုက်တဲ့အခါဖြစ်ပြီးပြက်သွားပြီဖြစ်ပြီးပြက်သွားပြီဖြစ်ပြီးပြက်သွားပြီလို့ခင်ဗျားတို့ကမကင်လေးနဲ့ကြည့်နေတော့ဘယ်နဲ့တွေ့ရင်ကြိုက်တဲ့တဏှာတွေကဝင်ခွင့်လာသေးရဲ့မလားမလာတော့ ဘယ်နဲ့ကြောင့်မလာပါတော့ဆိုတော့အိုးဝိတုကာမသူလိုရှိတဲ့ကာမရဲ့အာယုံကိုမဟုတ်တော့ဘူးတဲ့တရားဓမ္မကဝိပဿနာဉာဏ်အာယုံဖြစ်သွားပြီမှန်ပါပါသူလိုရှိတဲ့အဆိုင်ကဟုတ်သေးရဲ့လားဟုတ်ပါပါသူလိုရှိတဲ့အလှပါရောဟုတ်ပါပါသူလိုရှိတဲ့သူ့ပါတွေရောဟုတ်ပါပါသူလိုဒီတဏှာလိုရှိတဲ့ဒုက္ခတွေရောဟုတ်ပါပါအင်းပါရမျက်နှာကြည့်နေရတာစိတ်ချမ်းသာလိုက်တာသမီးလေးမျက်နှာကြည့်နေရတာအမောကိုပြေသွားတာပဲ အစရှိနေနဲ့ဇာဝတ္ထုတွေဖြစ်နေသူသာသမီဖြစ်နေတုန်းကတော့ဒီဥစ္စာကိုကိလေသာကာမရှိမှန်ပါဘူးသဘောကျအခုတော့ပြန်မိမိခန္ဓာကိုယ်ကြီးကိုပင်လဲတခါလဲအနိစ္စဖြစ်ပြီးဖြစ်တဲ့အနိစ္စတွေအဲခန္ဓာကဆင်းရဲတဲ့ဒုက္ခအဲဘယ်သူမှမပိုင်တဲ့ဖြစ်တဲ့အနတ္တတွေဒါတွေကိုသာဆရာဘုန်းကြီးကလည်းကြည်ခိုင်းဘုရားကလည်းကြည်ခိုင်းတဲ့အခါကျတော့ဒီဝိတုကာမကိုရှိသေးရဲ့ရှိပါဘူး အဲဝိရုကာမမရှိလို့ရှိရင်ဖြင့်ဒကာဓမ္မတို့ကိလေသာကာမနင်သွားတော့နင်ရသေးရဲ့နင်ရပါဘူး။ဘာဖြစ်လို့လဲဝိတုကာမဝိတုကာမမရှိဘူး။ဒါကြောင့်ဝိတုကာမဘယ်တော့လာလို့ဆိုတာလေယနေ့ထူးထူးခြားခြားတော့ဒကာဓမ္မတွေပြောလိုက်ပါဦးနော်။ဝိတုကာမဘယ်တော့လာလို့ဆိုတော့ဒကာဓမ္မတွေဒါတွေကိုနှိစ္စထင်တယ်လို့လာတာပါ။မှန်ပါဘူး။ သဘောကျဒါတွေကထင်းတယ်နိစ္စထင်းတယ်လို့သူဝိထုကမဖြစ်တယ်မှန်ပါရှင်းမလားဘယ်လိုထင်းတယ်လို့နိစ္စထင်းတယ်လို့ခိုင်တယ်မြဲတယ်လို့ထင်းတယ်လို့ဒကာဓမ္မတွေကဝိထုကမဖြစ်တယ်မှန်ပါမခိုင်မမြဲတဲ့ဘက်ကိုဘုန်းကြီးကကြည်ခိုင်ဘုရားကကြည်ခိုင်လို့ခမည်းတော်ညာနဲ့ကြည့်လို့မြင်လို့ရှိရင်ဖြင့်တဲ့ အနိစ္စပေါ်မလားပေါ်လာတော့ဝိတုကာမဖြစ်သေးရဲ့မဖြစ်ပါဘူးဝိတုကာမမရှိဘဲနဲ့ကိလေသာကာမမသေးပါနဲ့ဆိုရအောင်အဲ့ဒါကြောင့်ယနေ့တရားမှာဝိတုကာမဖြုတ်ပြီးဖြုတ်မှကိလေသာကာမပြုတ်မယ်လို့ပြောတာမှန်ပါဘူးဝိတုကာမပြုတ်မှကိလေသာကာမပြုတ်သဘောကျလားဝိတုကာမပြုတ်မှကိလေသာကာမပြုတ်ပါအဲဝိတုကာမပြုတ်ဆိုတာဖြစ်ပြမြင်တဲ့ပုဂ္ဂိုလ်ပြုတ်ပြီ မှန်ပါအဲဖြစ်ဖြစ်မြင်တဲ့ပုဂ္ဂိုလ်ဒီကားလို့ဆိုလို့ရှိရင်ဝေဒနာကြီးလို့ဖြစ်ဖြစ်မြင်တဲ့စိတ်ကြီးလို့ဖြစ်ဖြစ်မြင်တဲ့ရုပ်ကြီးလို့ဖြစ်ဖြစ်မြင်တဲ့မြင်ကြနာမြင်ပါဒကာဓမ္မတို့မြင်တာဒီဝိထုကံမှာပြုတ်တာမှန်ပါဝိထုကံမှာပြုတ်တဲ့အခါကျတော့ကိလေသာဒီဥသောတရားအထူးပယ်ရသေးလားလို့ဆိုတော့တွေ့ရမရှိလို့အတွေ့ပြုတ်ပါဘူးမှန်ပါသဘောကျတွေ့ရမရှိလို့အတွေ့ပြုတ်ပါသေးသေးချာချာမရှင်းဘူးတဲ့ဓမ္မ အဲဒါကြောင့်ခဏကပြောရတဲ့စကားလေးတလုံးကိုသေချာဝိတုကာမသည်နှိစ္စကလာတာဝိတုကာမနှိစ္စကံလို့လာတာနော်နှိစ္စမထင်ခဲ့တော့အဲဒါဖြင့်ခမည်းတော်အနှိစ္စနိဗ္ဗာန်ရောက်တဲ့အကြောင်းပါလေရှင်းသွားမရှင်းသေးဘူးလားရှင်းပါဘူးဒါကြောင့်ရာဝရာဟောတယ်ရာဝရာမှာရာဝရာကဘုရားရဲ့ရှိကဆန်းကကြွဆန်းကလျှောက်တယ်ယုံကြည်တွေပါနေနဲ့ကြည့်လိုက် ။ဒါကြီးလည်းပိုင်းနဲ့ကြိတ်တော့ဩငါ့ဤဖတယ်မိတော့ကုကြည်သာတင့်တယ်လိုက်တဲ့ဖြစ်ချင်းမပြောနဲ့။ဒါကုသာနာပေါင်းမှဒီလိုဖြစ်နေတာ။လူဖြစ်နေတာဆိုစကြဝဠာမင်းကြီးလေဒီလိုပဲတင့်နေနေမှာ။ဘာလို့မင်းနေရကြ။သူ့ဖခင်ရုပ်တဏ္ဍာကိုသူလမ်းဆုံးပြီးတကလားတခါတည်းသူကနောက်ကနေပြီးငါလည်းအဲ့ဒီအချိန်မှာကြည်စံစကြဝဠာမိသားတော်ကြီးဆိုတော့ဖြစ်ရတော့မယ် ဖောက်ပြန်နေတာဟုတ်နောက်ကဆုံးလာတိုင်းဖောက်ပြန်နေတာနေဆာနမိတ်နော်ရင်းနေလားမရှိပါဘူးခိုင်နေမြဲတယ်လို့ထင်တဲ့နမိတ်ဘုရားရဲ့အိဋ္ဌာသူရှုပြသေးရလားမရှိပါဘူးအဲမရှုပြတဲ့အတွက်သူသားအခုဘုရားဖြစ်နေလို့သာနာဘုံဝင်လာလို့ဒါအခုတင့်တယ်တင့်တာမြင်ရတယ်လူဖြစ်ခဲ့လို့ရှင်စေချိုးရမင်းကြီးသိသိချာချာတင့်တယ်မှာပဲတင့်တယ်ခဲ့လို့ရှင်သူတင့်တယ်လို့ရှင်ငါလည်းသားတော်ကြီးဖြစ်နေဆိုတော့လေကျွန်းဆွဲရတဲ့သားတော်ကြီးတွေအပါဝင်ဖြစ်မှာပဲ နေရတာသိညာဝလာဖောက်တယ်ဆိုတာဒကာရမတို့မသိလိုက်ဘူးရာဝလာဖောက်ပြီဆိုတာဆုံးရသွားရင်ငှက်တယ်လားရိပ်မိဗလားဆုံးရသွားရင်ပြသူ့ဖခမီးတော်ကရှေ့ကသွားတော့တင့်တယ်နေတာနဲ့ဗျသူကနေသိတဲ့ကြလာရင်ငါလည်းဒီလူရတဲ့ဖြစ်ရင်ဒီလိုပဲ သားတော်ဖြစ်နေအမှန်အတည်းနဲ့မှာပဲဆိုပြီးလိစ္ဆာနမိတ်ကြောင့်သူမာနဲ့တက်တယ်အဲ့ဒီရင်ဘုရားရာဟုလာထိုင်အောင်กว่าဒီဘုရားရဲ့သဘင်ခြေရင်မှာနေတိုင်းခင်းရစီပြီးတိုင်ပြီးတော့ရာဟုလာဟောရှာသေးတယ်အာနိမိတ်ကျင်းစာဘာဝေဟိမာနာနုတ္တယမဟုတ်ကြတောမာနာဝိတမယဥပသံသောစရိတ္တိရာဟုလာတက်တက်ဟောတယ်ရာဟုလာစေသောသိစာရာဟုလာအာနိမိတ်ကျင်းစာ နိစ္စမထင်မဲနဲ့အနိစ္စဆိုတဲ့နမိတ်ကိုဘာဝေဟိမင်းပွားလိုက်ချမ်းအနိစ္စရှုလိုက်ချမ်းငါခန္ဓာအနိစ္စရှုမခန္ဓာအနိစ္စရှုသဘောကျလားမှန်ပါဘူးခေါင်းကနိစ္စနမိတ်ကြောင့်သူမာနဖြစ်လာမှန်ပါဘူးရိပ်မကြလားမရှိပါဘူးဒါကြောင့်အနိမိတ်တင်းဆိုအနိမိတ်တဲ့အမြင်ရတဲ့နိစ္စနုပဒနာကိုဘာဝေဟိမင်းဒီနေရာပွားလိုက်ဒီနေရာပွားရင်မသွားရမယ်ဒီချိန်လူရဟန္တာလည်းဖြစ်သေးတော့ဒါပေါ်နေသေးတာဟုတ်ပါဘူးခဲတာပြန်ဓမ္မတို့ နိစ္စနမိတ်ကြောင့်ခုနကကာမအဲကိလေသာကာမလာတယ်ဆိုတော့သဘောကျဘယ်ကြောင့်လာပါလဲနိစ္စခြင်းနေတာနဲ့နော်သူ့ဘယ်ခန္ဓာကြီးကိုလည်းသူအနိစ္စမမြင်ဒုက္ခနာရောနိစ္စမမြင်တဲ့အတွက်သူသာစကြဝဠာဖြစ်လို့ရှိရင်ငါသားတော့ရေးဖြစ်ပြီဘယ်လောက်များနေရကြမလို့ဆိုတဲ့တခါတည်းကိလေသာကာမတွေမာနတွေတွဲမလာဘူးလားအဲ့ဒီမှာဘုရားကရာဟုလာဆွမ်းတော်ရင်ဖောက်နေပါထိုင်အောင်กว่า ဆိုပြီးနေတိုင်းခင်းပြီးတော့အနိမိတ်သင်္ဆဘာဝိဟိဆိုတာဟောရချင်တယ်ရေးမိလားခင်ဗျားတို့လည်းတခါတည်းကြတော့ဒါလေးကြည့်ပြင်သူလူလားမြောက်လို့ချင်းလိမ္မာဘုံနဲ့ဆိုရင်ကိုးစားရမှာပါပဲဟောနိစ္စနမိတ်မမိလေးကြည့်ပြန်လဲချဲ့ချဲ့ချဲ့ရှိပြန်တော့မိမပဲခင်ဗျားတို့ယောက်ျားတော့အကူရမှာပဲနော်လာကြလာပြလိုက်တာခက်လိုက်တဲ့ဖြစ်ချင်းကိုဖောက်ကြရအဲ့ဒီလိုမှမကြတာမဟုတ်ဘူးလားအဲ့ဒီလိုပြည့်ပြည့်ကြနေတော့ မလိမ္မာရာကြည့်လိုက်ကြတော့အခုသာမလိမ္မာရာပြေလေးရောက်လာတော့သူ့ဟာသူလိမ္မာလာအောင်မှာပဲဆိုနိစ္စနမိတ်ကြီးသွားနေတာဘယ်ကိုလျှော့ကိုမလျှော့ဘူးလျှော့သေးရလားပြေလေးဆိုပါလားဓမ္မတို့အဲဒီမှာခင်ဗျားတို့ဒီကဏကြီးပေါ်မှာဒီခိုင်းကအလိုရှိတဲ့ကာမဟာမောင်နိုင်ခွဲကိုမခွဲတော့ဘူးကိုမြင့်ခွဲရရဲ့ခွဲပါအဲ့ဒါကြောင့်ခင်ဗျားတို့ အကြည့်ရှုကိုပဲဥပဒနာညာနေရာတိုင်းသတိထားကြတယ်နော်မထားလို့ရှင်းရင်ခင်ဗျားတို့အိမ်ထဲတော့ဖောင်းနေတာပဲအမေကမြတ်နာဝတာရင်းရကြည့်လိုက်ပြန်တော့တို့မေတွေကတော့ဆံမရှာအကိုရတယ်ငဲနိစ္စနုံလေးနဲ့ပြောလိုက်ကြ။အားကြရတယ်ဆိုတော့မာနတဏမလားဘူးလား။လားပါဘူး။သာသမီလေးတွေကြည့်ပြန်လဲသူတို့ဒီကားလို့သင်ချက်ချာချာလေးနဲ့သူတို့ဟာသူတို့တော့ဖွင့်လုံတော့ပါပဲ။သူတို့တော့ပြန်မဘူးပါဘူး အစရှိတင်တဲ့ခင်ဗျားတို့ဒီနိဗ္ဗာန်မိတ်ကြည့်ပြီးဒီကလာအာကိုလိုက်တယ်ခါလာအာကိုလိုက်တယ်ခန္ဓာပိုးတဲ့ခါလာပိုးလိုက်ကြခန္ဓာ၅ပါးကိုနှိစ္စထင်လို့လာတာလေသဘောကျဥပထင်လို့လာတယ်နှိစ္စထင်လို့လာတယ်သဘောကျအဲ့ဒါခင်ဗျားတို့အိမ်မှာနေလို့ရှိရင်ပဲဒါပဲလေကြည့်နေတာမကြည့်ပဲဘူးလားကြည့်ပါကောင်းပြီဒါဖြင့်ဒီဥစ္စာ အနိစ္စနမိတ်ခင်ကိုဖရကကျင်ရောက်လာနောက်ကဘွေပေါက်နေတယ်ချက်ချင်းဟောပြရတယ်ဆိုတာသဘောကျ။ဒါဘာဖြုတ်တာတုံးဆိုကိလေသာကမဖြုတ်ခိုင်းတယ်။သဘောကျ။သရောမာနဝိကမြဥပဒံသောစရိဂရိသရောဆိုသရောမာနဝိကမြထိုမာနလူပြကိုလွန်မြောက်နမှတယ်ဥပဒံသောကိလေသာမိခန္ဓာမိတွေငြိမ်းရဖြစ်တဲ့နိဗ္ဗာန်ကိုစရိဂရိမင်းမျက်မှောက်ပြည့်ရောက်နိုင်လတ္တဒီလိုဟောလိုက်တယ် ရာဟုလာဒီကလည်းပြန်ပြီးဒီကလာမာနကြပြီးကလာခေါင်းနဲ့ဥပဒနာညာပြန်ဆက်ရနော်သို့သော်ရဟနာဖြစ်တယ်လို့တော့မဆိုပါဘူးနောက်သူ့ရာဟုလာသူ့သိတာဟောရအောင်မယ်ဒါလေးပါတွေပါလေနော်ကဲကောဓမ္မတို့ဒီမာနကိလေသာကံမှာသိကြောက်ရကောင်းတယ်ဆိုတာသဘောကျဟုတ်ကဲ့ခန္ဓာ၅ပါးကိုခင်ဗျားတို့သူ့စိတ်ထားတာတစ်ခုစီပေါ်ရှုတဲ့ချိန်မှာမရောရှင်နဲ့လို့ပြောလိုက်ပါနမခန္ဓာနမခန္ဓာကြီးရှု ယူဘခန္ဓာရောနာမယုံနဲ့ရောရှိလိုက်ရှင်ခန္ဓာငါးပါးပေါင်းသွားတယ်ပေါင်းသွားလို့ရှိရင်ဖြင့်အလိုရှိတဲ့ကာမကြီးဖြစ်ပြီးဒီကလာဥပဒနာညာမဆိုင်ပေဘူးသဘောကျဒါကြောင့်တခုခုသာဧကောဓမလုပ်ပြီးကာလစိတ်ကြရင်စိတ်ရှိပါဝေဒနာကြရင်ဝေဒနာပညာကြရင်ရုပ်ကလေးကြရင်ရှိပါလို့ရှိလိုက်လို့ရှိရင်သူတို့ဖြစ်ပြမြန်လို့ရှိရင်ဖြင့်ခုနကကိလေသာကာမအနေနဲ့ရလားဒါလည်း သူတို့ကဖြစ်ပြဒုက္ခသစ္စာသေသောတဲ့ကိလေသာကာမသမှုရိယချုပ်တာအဲဘုရုကြောင့်ချုပ်ပါလေမလို့ဆိုတော့ဖြစ်ပြမြင်တဲ့မဲ့ကြောင့်ချုပ်တာမဆုံးနိုင်ဘူးလားဒီမဲ့ကြီးကားလို့ရှိရင်ကိလေသာကာမကို ပတ်လိုက်တဲ့အတွက်တဏှာနောက်ကဥပါဒံလိုက်သေးရလားမလိုက်ပါဘူးကံရောမလိုက်ပါဘူးမလိုက်လို့ရှင်နောက်ဘဝဇာတိဇရာမရဏဆိုတာမလိုက်နိုင်တော့နောက်ဘဝဇာတိဇရာမလိုက်မှုသည်နေရောသစ္စာလို့မှတ်ပါဒါအာထုရှမ်းမှာသစ္စာလေးပါဖြစ်ပျက်ကဘာသစ္စာ သေတာကသမုဒိယအဲသေအောင်လုပ်တဲ့တရားကအဲသူကနေပြီးသမုဒိယဖြတ်လိုက်တဲ့အတွက်နောက်ကကံလေဇာတိဇရာမရဏတွေချုပ်တာကအဲဒါကြောင့်ဒကာရမတို့တစ်ခုတစ်ခုစီရှိရင်အိဋ္ဌနမိတ်ပျောက်ပြီးအိဋ္ဌနမိတ်တွေထင်ပါလိမ့်မယ်သေချာမဲ့ရမယ်လို့မှားရှင်းမလားကဲယနေ့ဒီရင်တော်ကြအောင် Thank you.